သံဃာတော်နှစ်2560ခုနှစ်ဟောတာဒီဂရီ1398ခုနှစ်ဒီမလာဇာ13ရက်ခရင်းနှစ်2016ခုဇွန်လ18ရက်စနေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်စီဘာစစ်ပရင်းမြို့မင်္ဂလာရမကျောင်းတက်ကြီးအတွင်းမှာရှင်မြောင်ဆရာတော်ကြီးမဟာစီတိထံ ရှင်ပြည့်တရားစခန်းပွဲမှာကိုယ်တိုင်ကိုယ်ကျဝင်ရောက်ပြီးတော့မာတိခံဝိပဿနာတရားကြီးရှုပွားအထောက်ကြတဲ့ယောဂီသူတော်စင်များနဲ့ဓမ္မမမကတရားလူလာကြတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးဓမ္မဒါနတရားလူလေးလူမှာကတော့အရိယာစံတိတရားတော်တရားတော်နည်းအရိယာစံတိတရားပါဗျာ ဒီအရိယာစာရင်တရားတော်ကိုဘုန်းကြီးငါရဲ့တဏ္ဍာရီဟောကြားခဲ့ပြီဖြစ်ပါတယ်ဒီအရိယာစာရင်ဆိုတဲ့အရိယာဝါဒတရားတော်၁၀ပါးရဲ့ကဘုန်းကြီးဟောကြားလာခဲ့တာ၄ပါးပြီးသွားပြီတကယ်တော့ကြံနေတဲ့အရိယာဝါဒ၆ပါးဒီ၄ပါးကိုဘုန်းကြီးတို့နားလိုက်ဒီ၄ပါးတိုင်း ဒါအဓိကပဲနံပါတ်၄ကတရားရကိနာစေတတာပတိအဆောင်ရှောက်ပြီးထားရမယ်အရိယဝန္တတပါနောက်ပြီးတော့မိယာ၄ပါးအဲ့ဒီမိယာ၄ပါးကိုအမိပြုပြီးတော့တတိဆိုတဲ့အဆောင်ရှောက်လေးထားပြီးတော့၆ဓာရကပေါ်သမျှအာယုန်တိုင်းပေါ့ သို့မဟုတ်ကာယ ानु ပဒနာတတိပ္ပံဝေဒနာ ानु ပဒနာတတိပ္ပံစိတ် ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ဒီတိပ္ပံတရားတွေကိုတတိအဆောင်ရှောက်ထားပြီးတော့ကြိုးစားပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များမှာမိမိတို့ကိုယ်တမာတိမဖြစ်အောင်ဝိပဿနာဉာဏ်များမဖြစ်အောင်တားဆီးတတ်တဲ့နိဝရဏတရား၅ပါးကိုဒီတတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့ပယ်ရမယ် ငါဤပေလီဆိုတဲ့အတိုင်းပဲအဲ့ဒီတတိဥစည်းတဲ့စေကလေးနဲ့ချွတ်မှတ်ပြီးတော့ပယ်သွားရင်အင်္ဂါ၅ပါးကိုပယ်နိုင်သွားရင်ဒါရိယဝတ္တတပါပြီးတော့တယ်ဂုံ၆ထွေနဲ့စတင်ဥပိက္ခာဆိုတဲ့အင်္ဂါ၆ပါးနဲ့ပြည်စုံလာတယ်အဲ့ဒီဇာတိကုပိက္ခာဆိုတဲ့အင်္ဂါ6ပါးနဲ့ပြည့်စုံမှုတည်းဟိုကအင်္ဂါ9ပါးဖြစ်တဲ့နိဗ္ဗာန်တရား9ပါးကိုပယ်လိုက်ပြီဆိုတာနဲ့ စိတ်ဓာတ်ဝိသုဒ္ဓိစိတ်ပြေစင်ကြယ်သွားစိတ်စင်ကြယ်သွားတာလည်းညဒိဋ္ဌိဝိသုဒ္ဓိသင်္ခါဝိဒရဏဝိသုဒ္ဓိမေဃမေဃညာနာတနာဝိသုဒ္ဓိအစဉ်အတိုင်းဖြစ်သွားတယ်အဲဒီမှာဝိပဿနာဉာဏ်နဲ့နာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်ကစပြီးတော့ယုံနာဖြစ်ဖြစ်ကိုသိတဲ့ဉာဏ်လေးဖြစ်ကိုသိတဲ့ဉာဏ်လေးအဲဒီမှာညီငွေတဲ့ဉာဏ်လေးအစဉ်စဉ်ဖြစ်အဲ့ဒီကနေပြီးတော့ပရိသင်္ခာဉာဏ်အဲ့ဒီဉာဏ်ကနေပြီးတော့တဆင့်တက်ပြီးတော့သင်္ခါရုပ္ပခာဉာဏ် အဲဒီသင်္ခါရုပ္ပခဉာဏ်ကိုရောက်ပြီဆိုရင်စလိင်ဥပ္ပခဒီမျက်စိနားနာလျာကိုယ်စိတ်ဆိုတဲ့အဲ့ဒီအင်္ဂါ6ပါးကိုပြန်နိုင်သွားပြီအင်္ဂါ6ပါးကိုစလိင်ဥပ္ပခကာလုံးကိုမြင်ရင်မျက်စိနဲ့အစဉ်ဆုံးကနားနဲ့အတန်းကြားကနှာခေါင်းနဲ့အနံ့နားနဲ့လျာနဲ့ရာသာစားပြီးကတွေ့ထိတွေ့ထိကစိတ်ကူးစဉ်းစားကြံစည်ကဲမှာစပြီးတော့ ပေါ်တိုင်းအာယုန်တိုင်းကိုတိယုံများတိယုံများလေးပဲရှုနိုင်သွားတယ်စလိမ်မှုပိခာအဲဒီမှာသင်္ခါရတရားတွေကိုဥပိ္ပခာပြုရဲဆိုတာလုံးဝလင်းမကြည့်ပဲနဲ့ပြစ်ထားတာမျိုးမဟုတ်ဘူးအငြင်းများထားပြီးတော့တိယုံများတိယုံများလေးရှုသွားအဲလိုတိယုံများတိယုံများလေးကိုရှုရှုပြီးတော့သွားလိုက်တာ မြင်ရတဲ့အစဉ်အာရုံနဲ့စလို့လည်းပဲနှစ်သက်စရာပြုလို့လည်းမနှစ်သက်တော့စေစိုးစေပြစ်စရာပြုလို့လည်းပဲစေစိုးစေပြစ်ခြင်းရှိတော့တိယုံညာလေးပဲဖြစ်ပြီးနှစ်သက်စရာလေးကလည်းပဲဖြစ်ပြီးပြတ်သွားတာစေစိုးစရာစေပြစ်စရာလည်းဖြစ်ပြီးပြတ်သွားတာပဲအားလုံးကမြင်ပြီးရင်ပြတ်သွားတာတိပြီးရင်ပြတ်သွားတာပဲဒီသဘောပဲပြီးတော့အတန်အာယုန်လေးကနားမှာစုံညာတော့လေဒီတိုင်းပဲလေအဲ့ဒီတန်အာယုန်နဲ့စပြီးတော့နှစ်သက်ကိုမချင်တော့ ယနေ့သားအာယုံလေးကလည်းပေါ်ပြီးပြောက်သွားတာလေကြားပြီးပြတ်သွားတာဒီသဘောဒီဘက်မှာစိတ်ဆိုးစိတ်လက်စရာလည်းမတွေ့တော့ဘူးအနံ့အာယုံကောင်းတဲ့အနံ့အာယုံလေးကိုရှူရလို့လည်းသဘောကျနေလက်တာမရှိတော့မကောင်းတဲ့အာယုံကိုရှူရလို့လည်းစိတ်ဆိုးစိတ်ပြတ်မှုဆိုတာမရှိတော့အဲဒီမှာရဟန္တာစားပြီးတဲ့ခါမှလည်းဒီတန်းနဲ့ညှက်တဲ့အာရကိုစားလို့လည်းသဘောကျနေလက်မှုမရှိတော့ကောင်းတဲ့အာရစားလို့ မကောင်းတဲ့အာရတွေစမ်းရလို့လည်းပဲစိတ်ဆိုးစိတ်ပြတ်မှုဒီလိုမှတော့မဖြစ်တော့တွေ့ထိစိတ်ကိုစဉ်းစားကြစီမှုအားလုံးဟာချက်တာလေအဲဒီကအင်္ဂါ၆ပါးကိုဥပိ္ပခာအငြင်းအမြတ်ထားပြီးတော့ရှုနိုင်တဲ့ဒီခါလုံးဒိဋ္ဌာညာဖြစ်ပုံလေးကလေးကဘုရားပြောနေပြီအဲဒီမှာသာလိဥပိ္ပခာနဲ့ပြည့်စုံရမယ်အဲလိုပြည့်စုံသွားတဲ့အတွက်ကြောင့်မိုးကျေးဇူးရှင်ဆရာတော်ဘုရားကြီး ထမဦးဆုံးဆောင်ဖို့မင်္ဂလာလေးတရားကောင်းစဉ်ပြီးမှာနာအင်ပေလီခုံ6တွေစုံစည်းစောင့်တပါဆိုတာဒီမနေ့ကဆောင်ဖို့ပြီးပြီဆက်ချခဲ့ပြီ။နောက်ဒီကနေ့ကျတော့ဗန်လေးဆိုတော့ဒီနေ့ပလုံနာပစ္စည်းကသစ္စောတဲ့အပိပိသောသစ္စာဝါရကိုပယ်ပြီးဖြစ်ရမယ် အသီးသီးသောသစ္စာဝါဒကိုဘယ်လိုသစ္စာဝါဒဒီဘယ်လိုဝါဒဒီကိုသစ္စာဝါဒလို့ပြောတာလဲဆိုတော့ဣဒံဘေကဝေဘိက္ခုဣဒံဘေကဝေဘိက္ခုနောယာနိဒာနိပုထုတမနယမနာနိပုထုပစ္စေကသစ္စာနိတေယထိတံဘေကဝေယံတို့များဥစေတာတို့ဣဒံဤသာသနာတော်၌ဘေကုနောယဟံအားယာနိဒာနိပုထုတမနယမနာနာများစွာသောယဟံ ကုန်လားတို့ဤယန္တိတံနိဘုဒ္ဓပစ္စည်းကံပစ္စည်းအကျဉ်များစွာသောတိတိသောပစ္စဝါဒတို့သည်တန်တိရှိကြကုန်၏အာလုံးလုံးများစွာသောပုဂ္ဂိုလ်၏ယံဘုံနာ၏အတိတိသောမိမိတို့ရဲ့ဝါဒတွေရှိကြတယ်အဲ့ဒီတိတိသောပစ္စဝါဒဆိုတာဘယ်လိုဟာလဲတဲ့တရားထိတယ်ဘယ်လိုဝါဒတွေကိုတိတိသောပစ္စဝါဒလို့ဆိုတာလဲဆိုတော့ ဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီသစ္စာဝါဒတွေအသေးသေးရှိပုံလေးကိုလည်းဒီလိုပြောတတ်တယ်။တတတောလောကောတိဝါလောကဟောဒီတတဝါဟုဆိုအပ်သောလောကသည်တတတော်တဲ့မပြည့်စည်ပဲအမြဲတည်နေဣတိဝါဤသူ၎င်းတည်ယူဝါရရှိတဲ့ပုဂ္ဂိုလ်ရှိတယ်။အတတော်လောကောတိဝါအတတော်လောကောတိဝါလောကဟောဒီတတဝါဟုဆိုအပ်သောလောကသည်အတတတော်တဲ့ သေးလျင်မဖြစ်စည်းပဲအမြဲတည်နေသည်ဟုဤနေသည်မဟုတ်ဤတိဝါဤလို့လားသေပြီးရင်ဒီမှာမပြတ်မစည်းပဲနဲ့အမြဲတည်နေတာလေလို့မရှိဘူးအားလုံးဟာပစ္စည်းသွားတာပဲဆိုတဲ့အယူဝါဒတစ်ခုတည်းလောကတတဝါဟုဆိုသောလောကမှာအန္တဝါအဆုံးပိုင်းခြားရှိလို့ဆိုတဲ့အယူဝါဒတစ်ခုတည်း လောကသတ္တဝါရှိသောလောကသည်အနန္တဝါဆုံးအပိုင်ချမရှိဘူးဆိုတဲ့အယူဝါဒတစ်ခုလေယူဝါဒမျိုးမျိုးပေါ့နောက်ပြီးတော့ဇီဝိတန်ဇီဝံနဲ့ထိုအသက်ကောင်သည်တန်တရီတန်ထိုရုပ်ကိုမြည်၏ဟုဆို၍၎င်းအသက်ကောင်ဟာရုပ်ကိုကြီးပဲလို့ယူရှိတဲ့ပုဂ္ဂိုလ်တဲ့အင်းဉာဏ်နဲ့ရုပ်ကိုမှတပါးဇီဝံအသက်ကောင်သည်အင်းဉာဏ်ရုပ်ကိုမှတခြားတပါးတည်းအသက်ကောင်ဟာရုပ်ကိုမှတခြားတပါးပဲတဲ့ တခြားပြီးပဲအသက်ကောင်းတဲ့ရုပ်ကိုနဲ့တူတူမဟုတ်ဘူးလေနောက်ပြီးတော့သတိဉာဏ်နဲ့ဟောဒီရုပ်ကိုကြီးဟာအဉ္ညာအသက်ကောင်းမှတပါးတခြားကြီးတဲ့ဖြစ်တည်ဝါဟိတို့လည်းကောဒီလိုယူဝါရှိတယ်နောက်ပြီးတော့ဗရဏပေတိမဗရဏနောက်၌တတ္ထကတော်တဲ့တတ္တဝါသည်ဟောတိရှိသေးဟောသင်ပြီးတဲ့နောက်မှာလည်းတတ္တဝါရှိသေးတယ်ဆိုတဲ့အယူဝါဒတဲ့ဗရဏပေတိမဗရဏနောက်၌တတ္ထကတော်တဲ့ တတ္တပဲတော့တဲ့တတ္တဝါသည်တဲ့နာဟောတိတဲ့မဖြစ်တော့ဒီမရှိတော့ဒီဟူသောယူဝါဒကတခုတဲ့နောက်တစ်ခါမရဏဝါမရဏတိတိမပရဏနောက်၌တတ္တပဲတော့တတ္တဝါသည်တဲ့ဟောတိစာရှိလဲရှိပြီသာလျင်ဒီနာသဟောတိမရှိခင်မရှိပြီသာလျင်ရှိလဲရှိတယ်မရှိလဲမရှိဘူးတဲ့တတ္တဝါဒီလိုယူဝါဒရှိတဲ့ဝါဒကတခုတဲ့ မရဏပိပိတိမပရဏနောက်၌တထရတော်တဲ့တတ္တဝါတိနေဝဟောတိရှိပြီလည်းမဟုတ်နာဟောတိမရှိပြီလည်းမဟုတ်ဣတိဝါဤတို့၎င်းတတ္တဝါတိပိတိနောက်မှာရှိပြီလည်းမဟုတ်ဘူးမရှိပြီလည်းမဟုတ်ဘူးတဲ့အဲ့ဒီလိုအယူဝါဒတစ်ခုတည်းသဗ္ဗနိအလုံးစုံကုန်သောတာနိထိုအသီးသီးသောတစ္ဆာဝါဒတို့ကိုတဲ့ပဟိနာနိပေအပ်ကုန်သည် ပฏิနိဒ္ဒသာလိတပံမဖြစ်သောအဖြစ်ဆွမ်းအပ်ကုန်ပြီးဟောဒီဖြစ်အဲ့ဒီသစ္စာဝါအဲ့ဒီဝါဒတွေအမျိုးမျိုးကိုဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကြီးကသစ္စာဝါဒလို့ပြောတာတတိတိတော့သစ္စာဝါဒမိမိတို့မှာလည်းပဲမိမိတို့ရဲ့ဝါဒတွေမိမိတို့ဗုဒ္ဓရဲ့သစ္စာကဘာတွေလဲဆိုတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဒါဘုန်းကြီးတို့ရဲ့ အဲတစ္ဆာပဲဘုန်းကြီးတို့မြတ်ဗုဒ္ဓရဲ့ဒီမှာတစ္ဆာတရား၄ပါးမြတ်ဗုဒ္ဓရဲ့တစ္ဆာတရားကကိုယ့်အကူတစ္ဆာဆိုတာမှန်ကန်ခြင်းလို့ဒီတရားတစ္ဆာဆိုတာဘယ်လိုဒီတရားမှန်ကန်ခြင်းပါငြိမ်းမှန်ကန်ခြင်းဆိုတဲ့အဓိပ္ပာယ်ရတယ်ဘုန်းကြီးတို့ပြောတစ္ဆာအဲတော့သူတို့မှလည်းပဲသူတို့တစ္ဆာနဲ့သူတို့မှန်ကန်တယ်ဆိုပြီးတော့ယူဝါဒမရှိကြဘူးလားရှိကြပါဘူးဗျာသူတို့မှလည်းပဲသူတို့သစ္စာနဲ့သူတို့လောကမှာ ဘုရားသာသနာပြင်ဘက်ကဘာသာယူဝါဒတွေဆိုတာအများကြီးရှိတယ်။ဘုန်းကြီးတို့အိန္ဒိယမှာရောက်ရင်သိကြတယ်။အိန္ဒိယကိုသွားရတာကြည့်ပေါ့။ဘုန်းကြီးတို့မျိုးတွေရွာတွေထဲမှာလက်ပတ်ကြည်စမ်းမှာပါ။သူတို့ကိုယ်ဝယ်ထားတဲ့ဘုံတော်တွေအဲဒီမှာယုတ်ထုတွေသိချင်နေကြည့်။အဲဒီမှာအမျိုးမျိုးဘာသာယူဝါဒတွေအများကြီးကွဲပြားနေတာကိုတွေ့ရတယ်။ယူဝါဒတွေအများကြီးယူကြတာကိုတွေ့ရတယ်။မျိုးတို့သိချင်စဉ်းစားကြည့် ဩဒီလောက်အယူဝါဒတွေမြောင်များစွာတဲ့မှာလူဘုရားပွင့်တော်မူတာအနာတော်တနာစီရာကောင်းတယ်ဒီထဲကနေပြီးတော့မနေ့မိမိတို့ရဲ့စစ်မှန်တဲ့သစ္စာတရားတွေတစ္စစ်မှန်တဲ့ဒီမှာပဋိစ္စမိတ်ခင်တရားတွေကိုပေါ်ထုတ်ပြီးတော့သွားဒါကြောင့်မို့အဲ့ဒီလိုအတိအကျသောဘာသာယူဝါဒတွေဆိုတာအများကြီးရှိတယ်ကိုယ်ယူဝါဒနဲ့ကိုယ်ကိုယ်ဟန်နဲ့ကိုယ်မှန်တယ်လို့ကြည့်ပဲအားလုံးကယူဆလို့ဆိုနေကြတယ် တကယ်တမ်းဘုန်းကြီးတို့သဘာဝဓမ္မနဲ့ချိန်ထိုးပြီးတော့ကြည့်လိုက်လို့ရှိရင်ဘာသာဝါဒတွေကဆရာမှန်တာတွေပို့အမှားတွေကြီးတွေဖြစ်နေပါအဲ့ဒီလိုမိစ္ဆာယူဝါဒတွေဟာသူဟာနဲ့သူသူဝါဒနဲ့သူမှန်တယ်လို့ယူဆပြောဆိုနေကြတဲ့အတွက်အဲ့ဒါတွေကိုဘုန်းကြီးတို့ပစ္စည်းကပစ္စာတိဒံပစ္စာလို့ဒီလိုခွဲခြားပြီးဟောတာ ဘာသစ္စာလဲပစ္စေကသစ္စာပစ္စေကသစ္စာပိဋကသစ္စာတွေအဲ့ဒီပိဋကသစ္စာတွေဆိုရဲမိစ္ဆာဝါဒတွေလေဘုန်းကြီးတို့ဒီမှာအရိယာစာရင်နဲ့နေမဲ့ပုဂ္ဂိုလ်ဟာလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာအဲလိုအခြားယူဝါဒတွေအခြားဘာသာဝါဒတွေကိုကိုယ်ကယုံကြည်မှုထားယုံကြည်မှုတွေပြုထားလေဆိုရင်ကိုရိယာတို့စာရင်ထဲမှာနေလို့ဖြစ်နေတယ်အရိယာစာရင်နဲ့နေမဲ့ပုဂ္ဂိုလ်ဟာခြားခြား အယူဝါဒတွေအဲ့ဒီယူဝါဒတွေကိုမိမိသိပြီးဖြစ်ရမယ်အဲ့ဒီမိစ္ဆာဝါဒဆိုတာကအတူချုပ်ဘုန်းကြီးတို့ပြောရလို့ရှိရင်တတ္တတဒိဋ္ဌိနဲ့ပုစိတစီရှိဒီဒိဋ္ဌိတစ်ခုပါပဲဒါတွေကိုအားလုံးချုံးလိုက်လို့ရှိရင်ဒီတတ္တတဒိဋ္ဌိနဲ့ပုစိတဒိဋ္ဌိတွေပါလောကမှာတတ္တဒိဋ္ဌိယူရှိတဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်တ attva သိပြီးတော့လည်းတည်နေတည်နေတယ်။ဒီနေရာမှာဘုန်းကြီးတို့အသက်ကောင် ဝိညာဉ်ကောင်အသက်ကောင်လိုက်ဝိညာဉ်ကောင်လိုက်ပြောင်းရွှေ့ပြီးတော့ရှင်နေရှိနေတယ်လို့ယူဆနေအယူဝါဒအဲ့ဒါကိုတက္ကရာဒိဋ္ဌိခေါ်တယ်။ဘုန်းကြီးတို့ဒီတက္ကရာဒိဋ္ဌိတွေဟာနေရီမှာဘုန်းကြီးတို့လုံးရဒေတာတွေမှာခုချိန်ကြီးအောင်ရှိနေတယ်လို့ဘုန်းကြီးသိတယ်။ဒါကြောင့်လဲဆိုတော့မြို့ပေါ်မှာတော့ဒီမထားမိပါဘူး။ဘုန်းကြီးတို့လုံးရဒေမှာငယ်စဉ်ကသိနေတယ် မိခင်တရားဟာကွယ်လွန်သွားလို့ရှိရင်အဲ့ဒီမှာလက်ပြခွဲတယ်လို့အလုပ်တယ်လက်ပြကျိုးဖြတ်တယ်လို့ဘာလို့ညာလို့အဲ့ဒါရှိတယ်။အဲ့ဒီမှာဒီမိခင်ကတည်သွားပြီးတဲ့နောက်ဒီမှာအသက်ကောင်ဝิญဉ်ကောင်လေးတွေနဲ့လက်ပြလေးအနေနဲ့ဒီသားနှမ်းမှာတရားဝဝနဲ့နေတယ်စသည်ဖြင့်သူတို့ယူဝါဒရှိကြတယ်။အခုဒီသဒ္ဒနာဆိုတဲ့ယူဝါဒတည်ပြီးတဲ့နောက်မှာလည်းရှိနေရှိနေတယ် ဒီနေရာမှာအသက်ကောင်ဝิญဉ်ကောင်လည်းပြောင်းရွှေ့ပြီးတော့ရှင်ချင်းရှိနေတယ်လို့အဲလိုယူဆရတဲ့အယူဝါဒကိုတတ္တဒိဋ္ဌိခေါ်ပါတယ်။နောက်ဥစ္စေရဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ဒီဥစ္စေရဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ဆိုတာကပုဂ္ဂိုလ်တတ္တဝါမှာတည်သွားလို့ရှိရင်လည်းဘာမှရှိတော့ဘုန်းကြီးတည်သွားပြီဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ကမြေဆွေးဖြစ်သွားတာ။မြေဆွေးလိုက်ပြီဆိုရင်ဘာဖြစ်သွားလဲ။ပြားဖြစ်သွားတာ။ဘာမှရှိတော့ဘူးလို့ယူရှိတယ် အဲတော့ဒီဥစေတတိတိယူရှိတဲ့ပုဂ္ဂိုလ်ကသိပြည့်တဲ့နောက်ဘာမှမရှိတော့အကုန်လုံးပြောက်သွားတယ်လို့ဒီလိုယုံကြည်ယူဆတဲ့ယူဝါဒကိုဒါဥစေတတိတိခေါ်ပါတယ်။ဒါကြောင့်အဲ့ဒီဥစေတတိတိယူဝါဒရှိတဲ့ပုဂ္ဂိုလ်ဟာသိပြည့်တဲ့နောက်မှာဘုန်းကြီးတို့ဟိုဘဝဒီဘဝပဲရှိသေးတယ်ဆိုတာကိုလုံးဝလက်ခံမလကားမိတာအမှားလို့လေဆိုပြီးတော့ပယ်ချတဲ့ယူဝါဒကိုဒါဥစေတတိတိဝါဒ အဲ့ဒီဟာတွေကိုဘုန်းကြီးတို့ဒီမှာအဲ့ဒီဟာတွေကကိုယ့်ယူဝါဒနဲ့ကိုယ်ပေါ့ကိုယ့်ဘာသာနဲ့ကိုယ်မှန်တယ်လို့ပဲယူဆနေကြတယ်တကယ်သဘာဝဓမ္မဆိုရဲအစစ်အမှန်နဲ့ချိန်ထိုးပြီးတော့ကြည့်လိုက်လေဆိုရင်မှန်နေမဟုတ်မှားနေတာတွေကြီးတယ်ဒါကြောင့်အဲ့ဒီမိစ္ဆာအယူတွေကတိတ္တသစ္စာလို့ခေါ်တယ်အဲ့ဒီတိတ္တသစ္စာတရားတွေကိုဘုန်းကြီးတို့ပြောလို့များအရိယာစာရင်ထဲမှာနေမဲ့ပုဂ္ဂိုလ်ဟာလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာပယ်ရမှာ အဲ့လိုပယ်ရမယ်ဆိုတော့အထူးပယ်စရာမလိုပါဘူးဘုန်းကြီးတို့ယောဂီများအထူးပယ်နေရမှာမဟုတ်ပါဘူးဘုန်းကြီးတို့ရှင်ပိုင်းကပြောခဲ့တဲ့အတိုင်းပဲပေါ့တတိဆိုတဲ့အဆောက်အအုံကလေးနဲ့ချောတာကပေါ်သမျှအာယုန်တွေပေါ့ဒီနေ့ပြောရရင်ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ဒီတိဋ္ဌာန်အဲ့ဒီရှုမှတ်ရမယ့်အာယုန်တွေကိုအမြဲမပြတ်ရှုမှတ်သွားလို့ရှိရင် ယုံနာဖြစ်ပြမှာစပြီးတော့ဝိပဿနာဉာဏ်လေးအစဉ်တိုင်းတက်လို့မနေ့ကပြောတယ်သင်္ခါရုပ္ပကဉာဏ်ရောက်အဲ့လိုသင်္ခါရုပ္ပကဉာဏ်ရောက်တဲ့အခါကျတော့ဆက်လီမှုပိက္ခာနဲ့ပြည့်စုံသွားတယ်အဲ့ဒီကနေပြီးတော့အစဉ်အတိုင်းမိမိတို့ဆက်လက်ပြီးတော့ရှုပွားအထုတ်တဲ့အခါကဏ္ဍကြတော့အဲ့ဒီမှာသောတပတ္တိမဉ္ဇဏ်ပူညာဆက်ရောက်လို့သောတပန်ဖြစ်ပြီးသောတပန်ဖြစ်ပြီးဆိုရင်အဲ့ဒီသစ္စာဝါဒလို့ခေါ်တဲ့ဤတန်သစ္စာတွေကိုအကုန်လုံးပယ်ပြီးဖြစ်သွားတယ် သစ္စာဝါဒတွေကိုပယ်ပြီးဖြစ်သွားတာဒီမှာဘုန်းကြီးတို့ဒီသစ္စာဝါဒတွေဒီမှာဒိဋ္ဌိဝိသိကိစ္စသီလပရပရမာတာဟိတမိစရိယဒါသောတာပန်ပယ်တာလေအဲ့တော့ဒိဋ္ဌိဆိုတော့ဒီဒိဋ္ဌိတရားတွေပေါ့သီလသစ္စာတရားတွေသောတာပန်ဖြစ်ပြီဆိုရင်လုံးဝပယ်ပြီးဖြစ်သွားတယ်ဒါကြောင့်ဒီမိစ္ဆာဒိဋ္ဌိဘေးကြီးကနေပြီးတော့အကုန်လုံးကင်းပြောက်သွားဖို့ဆိုရင်ပယ်နိုင်မှုဆိုရင်သောတာပန်ဖြစ်အောင်အထုပါ ဗာပြည့်အောင်အားထုတ်ရမှာနော်သောတာပန်ပြည့်အောင်အားထုတ်မှာအေးသောတာပန်ပြည့်အောင်အားထုတ်တာအဲ့လိုသောတာပန်ဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီမစ္ဆာဒိဋ္ဌိဘေးကြီးတွေကအားလုံးမလွတ်မြောက်ဘူးလားဗျာလွတ်မြောက်ပါတယ်ဗျာသောတာပန်ဖြစ်ပြီဆိုတဲ့ကူကပုဂ္ဂိုလ်ဟာအရိယာဖြစ်သွားပြီအရိယာတို့စာအိမ်ထဲမှာနေခွင့်ရပြီလားမရဘူးလားရပါတယ်ဗျာဒီအဲ့ဒီတော့သီတံတစ္ဆာများဆိုတဲ့အဲ့ဒီမှာတစ္ဆာတစ္ဆာတရားကြီးသီတံတစ္ဆာတွေကိုလည်းပဲပယ်ပြီးဖြစ်ရမယ်ဆိုတော့အဲ့ဒီမှာဆောင်းဘုတ်တစ်ခုက ကပြည့်သွားပြန်လေးရမိကပယ်ရှင်းရာတစ္ဆာပိဋကများဆိုတဲ့ဒုတိယဆောင်ပုဒ်ကလေးလေးရမိကဆိုတာကတော့ဘုရားဒုတိယ အရိယဝတ္တအနေနဲ့ဟောခဲ့ပြီးပြီခေတ္တလေးဆိုလာမေယမေဃမေယမေဃပေရှင်ယပေရှင်ယသစ္စာပိဒမြာသစ္စာပိဒမြာမေယမေဃမေယမေဃပေရှင်ယပေရှင်ယသစ္စာပိဒမြာသစ္စာပိဒမြာ ေယမိယာပေရှင်ယသစ္စာတိတံမြာလေယမိကပေရှင်ယသစ္စာတိတံမြာနောက်တစ်ခါနံပါတ်6ကိုကြီးတို့ပြီးရပါတတရားပတိဇာဘေကဝေဘိက္ခုတမဝယတတေတနောဟောတိရှာမိမှုအလုံးစုံကိုပယ်စွန့်ပြီးရမယ်ရှာမိမှုတွေပယ်ပြီးဖြစ်ရမယ် အရိယာဝါဒအရိယာတို့ရဲ့စာရင်နဲ့ရောက်နေတဲ့ပုဂ္ဂိုလ်အရိယာဖြစ်နေတဲ့ပုဂ္ဂိုလ်ဟာရှာမီးနေလို့မရရှာမီးမှုတွေပဲရမယ်ဘယ်လိုပဲရမှာလဲဆိုတော့ဘိက္ခုနောဘိက္ခုဝိပိဋကဘိက္ခုဝိဘိက္ခုနောကာမေတနာပဟိနာဟောတိဘဝေဒနာပဟိနာဟောတိဓမ္မစရိယေတနာပဟိနာဟောတိဘုန်းကြီးတို့ကာမေတနာကာမဂုဏ်ကိုရှာမီးခြင်းကိုပဟိနာပေအပ်ပြီးဟောတိဖြစ် ကာမဂုဏ်ကိုရှာမိမှုတွေလည်းရတယ်။နောက်ပြီးတော့ဘဝေဒနာဘဝရှာမိမှုတွေဘာလို့ရပါလဲ။ပြရပါ။ဒီဘဝရှာမိမှုတွေကိုလည်းပြရမယ်။နောက်တစ်ခါဓမ္မစရိယေဒနာမြတ်သောအကျင့်ကိုရှာမိခြင်းကိုလည်းပြရမယ်။ရှာမိမှုဘယ်နှပါလဲ။ဘုံပါ။ဒါတွေကိုရှာမိမှုတွေပြရမယ်။ဒီတော့ ရှာမိမှုပဲရမယ်ဆိုတော့ရှာမိမှုဆိုတာကကာမိတဏကာမဂုဏ်ကိုရှာမိခြင်းဘဝေတဏဘဝကိုရှာမိခြင်းယမစရိယေတနာမြတ်သောအချင်းကိုရှာမိခြင်းလို့သုံးမျိုးရှိတယ်ဘယ်နှမျိုးရှိလဲသုံးမျိုးပါဗျာသုံးမျိုးဒီတော့ကာမဂုဏ်ကိုရှာမိခြင်းဆိုတာကကာမဂုဏ်အာယုန်တွေကိုနှစ်သက်သာယာပြီးတော့လိုက်လံရှာမိနေတာကိုဆိုလိုတာပါ ဘုန်းကြီးတို့ရိယာဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ရိယာဖြစ်နေတဲ့ပုဂ္ဂိုလ်ဟာရူပါယုံကောင်းကောင်းလေးတွေသဒ္ဒါယုံကောင်းကောင်းလေးတွေဂန္ဓာယုံကောင်းကောင်းလေးတွေရတ္တယုံကောင်းကောင်းလေးတွေအတွေ့အထိအာယုံကောင်းကောင်းလေးတွေစေကုစဉ်းစားကြစီအာယုံကောင်းကောင်းလေးတွေဒါလေးတွေကိုလက်ရှာလေးဖို့လိုသေးရတာဗျာလိုပါဗျာဒီလိုတော့ကာမဂုဏ်အာယုံတွေကိုနှစ်သက်သာယာပြီးတော့လိုက်လံရှာမိနေဖို့ဆိုတာမရှိတော့ အဲ့ဒါဘယ်ကျမ်းမှာဒီရှာမိမှုကဒီကံမဂုဏ်အာယုန်တွေကိုရှာမိမှုငြိမ်းပါလေလို့ဆိုရင်အဲ့ဒီရှာမိမှုတွေကဘယ်ကျမ်းမှာငြိမ်းပါလေလို့ဆိုရင်ဘုန်းကြီးတို့သောတော်ကပြောခဲ့တယ်ပထမဦးဆုံးဟောခဲ့တဲ့အရိယာဝါဒဖြစ်တယ်တတရိတ်တိနစေတတတတိရဲ့အဆောင်လျှောက်ထားပြီးတော့၆ဒါရကပေါ်သမျှအာယုန်တတိပ္ပံအာယုန် အဲ့ဒီအာယုန်လေးကိုမပြတ်တတိကပြီးတော့ရှုမှတ်ပွားများအားထုတ်သွားလို့ရှိရင်သောသောကပြောခဲ့တဲ့ဝိပဿနာဉာဏ်လေးပြည့်စုံတဲ့အခါကျတော့သောတာပတ္တိမဉ္ဇဉ်ပူဉ္ဇဉ်ဖြင့်သောတာပန်မဖြစ်ဘူးလားဖြစ်ပါရဲ့ဗျသောတာပန်ဖြစ်ပြီဒါပေမဲ့ဒါကဘလို့မှကာမိတနာကာမောရှာမိခြင်းကိုမပယ်နိုင်ဘူးသောတာပန်မှာမိသားစုနဲ့နေလားမနေဘူးလားနေပါတယ်ဗျနေသေးတယ်ဒါကြောင့်မို့ကာမဂုဏ်အာယုရှာမိခြင်းကိုသောတာပန်မပယ်သေးဘူး အဲ့ဒီကနေပြီးတော့ဘယ်ကြက်မှမြင်ရတယ်အချက်ကြီးအဲ့ဒီကြတော့ဆက်ပြီးရှုရလိမ့်မယ်အဲ့ဒီမှာဆက်ပြီးတော့တတိမပြန်ဆက်ပြီးတော့ရှုမှတ်ပေါ်များအထုပါလိမ့်မယ်အဲ့လိုရှုမှတ်ပေါ်များအထုတဲ့အခါကျတော့သက္ကရာဂမိမဉ္ဇဉ်ပူညာရောက်သက္ကရာဂံဖြစ်မပင်နိုင်ပြီဘူးအဲ့ဒီကနေဆက်ရှုဆက်ရှုတဲ့အခါကျတော့အနာဂမိမဉ္ဇဉ်ပူညာဆက်ရောက်အနာဂံဖြစ်အဲ့ဒီအခါကျတော့သူကပင်နိုင်သွားပြီကာမရာဂပတိကာ ဒါတွေပြန်နိုင်နေပြီအနာဂတ်ကဟုတ်တယ်မလားမှန်ပါဗျာအဲအနာဂတ်ဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီကာမရာဂကာမဂုဏ်အာယုန်နဲ့ဆက်တာတွေကိုရှာမိမှုတွေအဲ့ဒီကတော့ပြန်နိုင်သွားပြီဒါကြောင့်မို့ဘုန်းကြီးတို့ကာမဂုဏ်ရှာမိမှုအားလုံးမရှိတော့အနာဂတ်ဖြစ်ပြီဆိုရင်အဲ့ဒီအနာဂတ်ရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကာမဂုဏ်ရှာမိခြင်းကိုဘုံလုံးပြန်နိုင်သွားတယ်ဆိုတော့ဘုန်းကြီးတို့ယောဂီများကကာမဂုဏ်ကိုပယ်မယ်ဆိုရင်ကာမဂုဏ်ရှာမိမှုတွေ ဒီကာမအာယုန်နေရှာမိမှုတွေပဲရင်အနာဂတ်ဒီရောက်အောင်အထုဖို့မလိုဘူးလားလိုပါတယ်ဗျာအဲ့ဒီရောက်ပြီဆိုရင်အလုံးပဲနိုင်သွားပြီဒီမှာကာမေသနာကာမဂုဏ်ကိုရှာမိခြင်းဆိုတဲ့နံပါတ်1ပဲနိုင်သွားပြီနောက်ကနံပါတ်2ကဘဝေတနာဘဝကိုရှာမိခြင်းဘာကိုရှာမိခြင်းလဲဘဝကိုရှာမိခြင်းအဲ့ဒီဘဝကိုဆံမိခြင်းဆိုတာကတော့ဘုန်းကြီးတို့အနာဂါမိမညာပူညာရပြီးတော့အနာဂါမလည်းပဲ ပယ်နိုင်ရလားမပယ်နိုင်သေးဘူးနောက်တာဘဝရအောင်မလဲမှန်ပါနောက်တာရူပဘဝအရူပဘဝကိုဘုန်းကြီးတို့အလိုရှိနေသေးတာအဲတော့ကိုယ်ဘဝလေးနဲ့ကိုတာယာပြီးတော့နေသေးတာပဲယဟန္တာဖြစ်သွားတဲ့ခါကျတော့မှသူကငြိမ့်သွားပြီယဟန္တာဖြစ်သွားပြီဆိုရင်ရဲ့ဒီဘဝရှာမိခြင်းနေရှိသေးရဲ့လားမရှိတော့ပါဘူးမရှိတော့ဒါကြောင့်ယဟန္တာဖြစ်ပြီဆိုရင်နောက်တာဘဝတိခန္ဓာတိလုံးဝမရနိုင်တော့ အဲ့ဒီမှာဘဝဆရာမကြီးတွေအာလုံးကြီးသွားပြီးပြသွားအဲ့ဒီယဟန္တာဖြစ်အောင်အာထုဖို့လိုပါတယ်ယဟန္တာဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဘဝဆရာမကြီးတွေအာလုံးပြီးသွားပြီးတော့ယဟန္တာဖြစ်အောင်အာထုရမယ်ဆိုတော့ဘယ်လိုအာထုရမှာလဲဆိုရင်အတ္တရိကိယစေတတာတတိအဆောင်ရှောင်လေးနဲ့အာထုပါဘုန်းကြီးသောတော်ကပြောခဲ့ပြီနိနောက်ပိုင်းအရိယာဝန္တာတရားတွေဟာဒီရှေ့ပိုင်းကတတိဟာအရေးကြီးဆုံးပဲ ဝိရမတာ10ပါးကိုအလုံးခြုံလိုက်ရင်ဒီတိပဲတရားရဲ့ကိနာဒီတတိလေးဟာအရေးကြီးဆုံးပဲအရေးကြီးလို့လည်းလေရသော်ဗျာကဝိပဿနာတရားတွေအားထုတ်ဖို့အတွက်တတိပဌာနာသုတ်တံမဟောခဲ့ဘူးလားဟောခဲ့ပါတယ်ဒီတတိကိုပရဏာထပ်ပြီးဟောခဲ့တာဒီအပြည့်အစုံစာရင်းနဲ့နေမဲ့ပုဂ္ဂိုလ်ကလည်းနေလိုတဲ့ပုဂ္ဂိုလ်ကလည်းဒီတတိပါပဲအဲဒီမှာတတိကုသိတဲ့စေကလေးနဲ့မပြတ်ပေါ်ရအာယုံလေးကိုရှုမှတ်ရှုမှတ်ပြီးတော့သွားမယ်ဆိုရင်အစဉ်အတိုင်းပေါ့ ဝိပဿနာဉာဏ်ဤမဲ့ဉာဏ်ဤစဉ်းစဉ်တဲ့မဲ့စဉ်းတဲ့ကိုစဉ်းစဉ်ဆက်ရောက်ပြီးတော့နောက်ဆုံးကိလေသာအလုံးကုန်ခံလို့ယန္တာဖြစ်သွားပြီဆိုရင်ကတော့ဘဝရှာမိခြင်းနေရှိရလားမရှိပါဘူးအလိုမျိုးနောက်တစ်ခါနံပါတ်3ကဗြဟ္မစရိယေတနာပါတယ်ဗျဗြဟ္မစရိယေတနာပါမြန်သောအကျင့်ကိုရှာမိခြင်းအဲဒီမြန်သောအကျင့်ကိုရှာမိခြင်းဆိုတာကတော့ အကျင့်မှန်ကိုမသိသေးတဲ့ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တွေပဲဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တွေဟာဟိုအကျင့်ကပုံလုံးလို့ဒီအကျင့်ကပုံလုံးလို့လိုက်တန်ပြီးရှာဝေးနေကြတယ်ဒီကနေ့ဟိုတရားကပုံလုံးလို့ဒီတရားကပုံလုံးလို့ဟိုတရားနိလန်းကတော့ဉာဏ်ဉာဏ်တရားတွေ့နေတယ်ဒီတရားနိလန်းကတော့ကြာနိုင်တယ်စသည်ပေါ့ မြတ်သောအကျင့်ကိုအဲ့ဒီပုဂ္ဂိုလ်တွေလက်ရှာနေကြတယ်ဒီနေ့မြန်မာနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲဒီမိရိကနိုင်ငံမှာရောက်ရှိနေတဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲခုရှာကြတာပဲလေမြန်မာနိုင်ငံမှာဘယ်ပုဂ္ဂိုလ်ထင်ရှားပြီလဲထင်ရှားတဲ့ပုဂ္ဂိုလ်အတင်းအမေရိကရောက်အောင်ပြတ်တာပြင်ပြီးတော့ဒီတရားဆန်းနေလို့ရှာနေတယ်ညတော်ကျင့်ကိုရှာနေကြတယ် ဘာလို့ရှာနေကြလဲမြတ်သောအကျင့်ကိုအေးမြတ်သောအကျင့်ကိုရှာနေကြတာဘုန်းကြီးတို့ဒီမှာအဲ့ဒီမြတ်သောအကျင့်ကိုလိုက်လံပြီးတော့ရှာနေကြတာဟိုချင်းကဟိုလုံးတို့ဒီချင်းကဟိုလုံးတို့အဲဟိုရိတ်တာသွားရင်ဘောင်းကုန်တို့ဒီရိတ်တာသွားရင်တရားရံလုံးတို့အဲဟိုဆရာနဲ့အာထုတ်ရင်တရားတွေ့လုံးတို့ဒီဆရာနဲ့အာထုတ်ရင်တရားတွေ့လုံးတို့တွေ့လုံးတို့တွေ့လုံးတို့နဲ့တခါလေးလက်ရှာရင်ကနေတွေ့ပြီဆိုပြီးဥဒိပတ်တယ်ပဲနောက်ကြတော့ဘာမှမဟုတ်ပြန်ဘူးဆိုပြီးကနောက်ပါရှာဆရာရှာပြန် ရှားတယ်ဆိုတာမမောဘူးလားမောပါဗျာမောတာပေါ့ရှားတာလုံးမောတာပဲအခုဘုန်းကြီးတို့ရှားပြီးကြဟိုတရားဟိုလုံးလို့ဒီတရားဟိုလုံးလို့ဟိုရိတ်တာဟိုလုံးလို့ဒီရိတ်တာဟိုလုံးလို့နဲ့လက်ပတ်ပြီးတော့ဟိုတရားစကံကဟိုလုံးလို့ဒီတရားစကံကဟိုလုံးလို့နဲ့လက်ပတ်ပြီးတော့သွားလာနေကြတယ်ဆိုတာမြတ်တော်ကျင့်ကိုမလုပ်နေတာလေအေးရှားနေကြတာဘုန်းကြီးတို့ယောဂီများအဲ့ဒီမြတ်တော်ကျင့်ရှားမိခြင်းက ဘယ်ကြရင်အဲ့ဒီပုဂ္ဂိုလ်ဟာငြိမ့်မလဲဆိုရင်ကတော့သောတာပတိမဉ္ဇဉ်ပူညာဆက်ရလို့သောတာပန်ဖြစ်ပြီဆိုရင်တော့မိခင်၈ပါးတတိပဋ္ဌာန်ဆိုတဲ့မိခင်၈ပါးကိုသူအမှန်တိုင်းသိသွားပြီဒီတတိပဋ္ဌာန်ဆိုတဲ့မိခင်၈ပါးကိုအမှန်တမ်းသိသွားတဲ့အတွက်အဲ့ဒီပုဂ္ဂိုလ်ဟာဒီအမှန်ကိုမြင်လိုက်ပြီဆိုတာနဲ့တပြိုင်တည်းမိမိတရားတခြားတရားပြီးရှား ကျင်ကြီးတွေရှာဖို့လူသေးရလားဗျာဟုတ်ပါဘူးတော့အဲ့ဒီမှာကိုယ်ကြီးကဒါကြောင့်မို့မြတ်သောချင်းကိုရှာပေးခြင်းဆိုတာအကျင့်မှန်ကိုသိသိချာချာကိုယ်တိုင်ဆုံးဖြတ်ပြီးတော့ဒီအကျင့်ကတော့တကယ်ကိုမှတ်ပြန်တဲ့အကျင့်ပဲ။ဒါမြတ်စွာဘုရားကိုယ်တော်တိုင်ဟောကြားထားတဲ့အကျင့်ပဲ။ဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားထားတဲ့လည်းလက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ကြီးဟာဒီကျင့်တဲ့အထုတဲ့အတိုင်းပဲတကယ်ကို စိတ်စင်ကြယ်တယ်ဒုက္ခပိရိဝါရီလွန်ရောက်တယ်ကိုယ်ဆင်းရဲစိတ်ဆင်းရဲဒီချုပ်ငြိမ်းတယ်ပရိယာမဉ္ဇဉ်ဆိုတဲ့သောတပတ္တိမဉ္ဇဉ်ကိုဉာဏ်ရနိုင်တယ်နိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်ဒီဟာကတော့ဖြင့်တကယ်အကျင့်မှန်ပဲလို့ကိုယ်တိုင်ပဲဘုရားဟောလဲရှိတယ်အဲ့ဒီတိုင်းရှင်းပြပွားများအထုခဲ့တဲ့ပုဂ္ဂိုလ်တွေလည်းပဲဒီတရားအသိဉာဏ်တူတည်ရရှိတယ်ဆိုတာကိုကိုယ်တိုင်လည်းတွေ့နေတယ် ဒါကတော့အမှန်ပဲလို့ကိုယ်တိုင်ဆုံးဖြတ်နိုင်ပြီဆိုရင်နောက်ထပ်ညတော့အကျင့်နေဆိုတာရှာလျာလူလေးရလားမှန်ပါဗျာဒီဒါကြောင့်မဂ္ဂင်ရှင်ပါအကျင့်မှန်တရားကိုသိသွားပြီဆိုရင်ရှာဖို့မလိုတော့ဘူးဒီနေ့ဘုန်းကြီးတို့ယောဂီများကိုအထုတ်နေတယ်ဆိုတာကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာလို့ပြောထားပြီမြဲဒီဘယ်နေရာကိုပဲရှုရှုထိုင်ရင်ရှုရှုရရင်ရှုရှုသွားရင်ရှုရှုလျောင်းရင်ရှုရှုရှုခြင်းနဲ့ရှု ရှုချက်တိုင်းရှုချက်တိုင်းဟာအမိခင်တရားတွေရှုနေတာ။ဘာတရားတွေရှုနေတာလဲ။အမိခင်တရားတွေရှုနေတာ။ဘုရားအားဖြင့်ဘုန်းကြီးတို့ပြောမယ်ဆိုရင်ခုဖောင်းပင်မှုအာယုံလေးကိုပဲဘုန်းကြီးရှုခိုင်းနေတယ်။ဘယ်နဲ့။အဲဒီဖောင်းမှုအာယုံပင်မှုအာယုံလေးဟာဝင်လေထွက်လေကြောင့်ဖောင်းမှုပင်မှုဖြစ်တာ။ဝင်လေထွက်လေအကြောင်းကင်းရတာ။မကင်းပါဗျာမကင်းဝင်လေဝင်မှဝမ်းပိုက်လေးပါဖြစ်သွားတာ။ဟုတ်ပါဘူး။ဆက်ပြီးထွက်သွားတော့ ပိန်တော့ပိန်ကြသွားအဲ့ဒီဝင်လေထွက်လေအကြောင်းပြင်းအဲ့ဒီမှာဝင်လေထွက်လေရဲ့အကြောင်းမကင်းတော့ဒါလေးကိုပဲဝင်လေလေးဝင်လာရင်ပေါင်းတာလေးဖြစ်တယ်ပိန်ထွက်လေလေးထွက်သွားရင်ပိန်ညာလေးဖြစ်တယ်ဆိုတော့ဒီလိုကကိုဖောင်းနေပိန်နေလို့ရှုနေတာဟာမရှိပဲရှုတာလားရှိလို့ရှုတာလားရှိလို့ရှုတာပါဗျာကျမ်းဂန်များမှာသင်ရှားရှိတယ်ဘူတံဘူတံတော်ပတ္တိ ဘူတံဖြစ်နေတာကိုရှိနေတာကိုဘူတာတော်ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းပတ္တိရှုဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာမရှိတာကိုရှာရှုရမှာလားရှိနေတဲ့အတိုင်းရှုရမှာလားရှိနေတဲ့အတိုင်းရှုရမှာပါဗျာမထင်ရှားတာတွေကိုထင်ရှားအောင်လုပ်ရှုရမှာလားသူ့တဘာဝအတိုင်းရှိတာလေးရှုရမှာလားသူ့တဘာဝအတိုင်းရှိတာရှုရမှာပါဗျာတဘာဝအတိုင်းရှိတာလေးရှုအဲ့ဒီတိုင်းရှုရတာ အခုအဲ့ဒီတော့ခေါင်းသာလေးပေါ်လို့ခေါင်းတယ်လို့ရှုဖို့အတွက်စိတ်အားဆိုင်မှုတွေမပါဘူးလားပါပါတယ်ဗျာအဲ့ဒါတမ္မာဝါယမမိတ်ကြီးခေါ်တယ်အားဆိုင်မှုတွေ အဲ့တော့ဟိုကဖောင်းမှုလေးပေါ်မှာဒီလိုအားလေးစိုက်ပြီးတော့ကျွေးတော့ဟောဖောင်းတာလေးပေါ်လာတာနဲ့ဖောင်းတယ်မရှိဘူးလားရှိပါတယ်ဗျာတဏ္ဍတတိမေကဘာမဲ့ခင်လဲတဏ္ဍတတိမေကအဲ့ဒီလိုရှုလိုက်တဲ့အခါကျတော့ဖောင်းအားရင်လိုဝင်ပေါ်မှာရှုစိတ်ကြီးကပ်ပြီးတော့တီးမသွားဘူးလားတီးသွားပါတယ်ဗျာအဲ့ဒါတဏ္ဍတမာတိမေကဟောတမာတိမေကဖြစ်သွားတယ်ဟောင်းတယ်လို့ရှုနေတဲ့ခါလေးမှာဒီတမာတိမေကသုံးပါပါဝင်သွားတယ်အဲ့ဒီမေကသုံးပါပါဝင်သွားတယ်ဒီပေါ်မှာရှုစိတ်လေးတီးနေတဲ့ခါကျတော့ ဒီဖောင်းတယ်ဆိုရင်တင်းလာတဲ့သဘောလေးသိတယ်။ပြင်လဲဆိုရင်ရော့သွားတဲ့သဘောလေးသိတယ်။အဲဒီတင်းသဘောရော့သဘောလေးကဝါယောဓာတ်လေးပဲ။ဘာသာလေးနဲ့ဝါယောဓာတ်။အဲဒီဝါယောဓာတ်ဆိုတဲ့အဲဒီဓာတ်သဘောလေးကိုသိတာအမှန်သိတာလားအမှားသိတာလား။အမှန်သိတာပါဗျာ။အမှန်သိတာကိုတဏ္မာဒိဋ္ဌိမဲ့ပြီ။တဏ္မာပြီနဲ့တဏ္မာဒိဋ္ဌိမဲ့ပြီပါဗျာ။ဩတဏ္မာဒိဋ္ဌိမဲ့ပြီ။အဲဒီလိုအမှန်သိအမှန်မြင်ဖို့အတွက်ဥပ္ပဒါတဏ္မာသင်္ကပ္ပမဲ့ပြီလား။ ကြာရှည်စွာကြံစီတွေးတောနေတာမျိုးကိုဆိုလိုတာမဟုတ်ဘူးဒီအမှန်ပြဖို့အတွက်ရှုရအာယုံပေါ်မှာရှုစိတ်ကလေးရောက်သွားအောင်တွန်းတင်တဲ့သဘောလေးကိုတမ္မာသင်္ကပ္ပအဲတော့ဒီကတမ္မာသင်္ကပ္ပမိခင်လေးနဲ့ထည့်လိုက်တော့ပညာမိခင်ကနှစ်ပါးပညာမိခင်ကဘယ်နှပါးနှစ်ပါးပါဗျာသမာဓိမိခင်ကသုံးပါးပါပေါင်းလိုက်တော့ငါးပါးပါဗျာဟောဒါကိုကရကမိခင်ငါးပါးလို့ခေါ်တယ်မှတ်ချက်တစ်ချက်တစ်ချက်ပြီးစီးဖို့အတွက်ဒီငါးပါးလို့လို့သွားတယ် ညနေကနေပြီးတော့ဘုန်းကြီးတို့သီလတွေစောင့်တည်ဆောင်ခြင်းထားတာဖြစ်တော့မိမိတို့မှာသီလမင်းခင်တွေမပြည့်စုံဘူးလားပြည့်စုံပါတယ်ဗျာသမ္မာဝါစာသမ္မာကမ္မတ္တသမ္မာပါအာဇီဝဟောသီလမင်းခင်ကဒီမှာပြည့်စုံပြီးသားဆိုတော့ဒီရှိပြီးတာသီလမဲ့ကလည်းပြည့်စုံပြီးတာသီလမဲ့ကလည်းသိုးသောက၅ပါးနဲ့ပေါင်းလိုက်ရင်မဲ့ကင်ဆိုတာရှိပါပါဗျာ။ကဲမှတ်ချက်တိုင်းမှတ်ချက်တိုင်းဘောင်းနဲ့လို့ရှုလိုက်မဲ့ကင်ရှိပါ၊ဘင်းနဲ့ရှုလိုက်မဲ့ကင်ရှိပါ၊ကြွားနဲ့ရှုလိုက်မဲ့ကင်ရှိပါ၊နားနဲ့ရှုလိုက်မဲ့ကင်ရှိပါ၊ခြားနဲ့ရှုလိုက်မဲ့ကင်ရှိပါ။ ကြားနေလို့ဆိုလိုက်ပဲပြင်ရှိပါကိုယ်ရဆန္ဒဆိုပဲပြင်ရှိပါဒါခုယောဂီတို့ရှုနေတာဗာတရားတွေရှုနေတာနော်ဒီမဲ့ပြင်ရှိပါတရားကိုရှုနေပြီဆိုတော့ဩနိလန်းမှသိပြီဒီနိလန်းတိုင်းသွားရင်ဘုန်းကြီးတို့ယောဂီများလမ်းဆုံးရင်ဗာတွေ့မှာလေဆိုပါတွေ့ဘုန်းကြီးတို့ယောဂီများဒီမဲ့ပြင်အကျင့်မှန်တိုင်းဆက်ပြီးချက်သွားရင်ဖြစ်မှုပြက်မှုတွေဆုံးသွားရင်နိဗ္ဗာန်ဆိုတာမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဗျာဒီခါကြောင့်ဒီတိုင်းရှုသွားရင် နိလန်းမှန်ပြီဖြစ်တဲ့အတွက်နောက်ထပ်နိလန်းနေရှာဖို့လူသေးလားမလိုပါဘူး။ဒီအဲ့ဒီဗြဟ္မစတိယေဒနာဆိုတဲ့မြတ်သောအကျင့်ကိုလည်းပဲပယ်ပြီးဖြစ်ရမယ်ဟုတ်တယ်မလား။ရှာမင်းမှုကင်းစင်ရမယ်ဆိုတဲ့နံပါတ်1ရှာမင်းမှုလေခုနကကာမကာမဂုဏ်တွေကိုရှာမင်းမှုတွေပယ်ရမယ်။နောက်ပြီးတော့ဘဝရှာမင်းမှုတွေပယ်ရမယ်။မြတ်သောအကျင့်ရှာမင်းမှုတွေကိုလည်းပဲပယ်ရမယ်။ဟောအဲ့ဒါပြီးသွားပြီနံပါတ် ဘုန်းကြီးတို့နံပါတ်6နောက်တစ်ခါကျတော့နံပါတ်6ပြီးသွားတဲ့ခါကျတော့ဘုန်းကြီးအရိယာဝတ္တကနံပါတ်9ဒါလေးရတိတ်ွယ်သွားပြီဘုန်းကြီးတို့စောစောကဒီတတိဥစည်းတဲ့စိတ်ကလေးနဲ့ရှုသွားနေမယ်ဒါလေးကအလုံးပြည့်စုံသွားပြီနောက်တစ်ခါနံပါတ်ခွန်ကြတော့ပါလေအနဝိအနဝိလသင်္ကဘောတဲ့မနောက်ကျူသောအကြံစီရှိတယ်စိတ်ကြံစီတွေစင်ကြယ်ရမယ်လို့ဆိုလိုတာပဲ အဲတော့စိတ်ကြံစီတွေကိုဘယ်လိုစင်ကြအောင်လုပ်ရမှာလဲဆိုတော့ညင်နှွမ်းစီတာကဘာလဲဆိုတော့ဣဒ္ဓဘိက္ခုဝေဘိက္ခုကာမေကာမသင်္ကပ္ပောပိနောဟောတိဗျာပါဏသင်္ကပ္ပောပိနောဟောတိဝိညာဏသင်္ကပ္ပောပိနောဟောတိကာမသင်္ကပ္ပောတဲ့ကာမဂုဏ်နဲ့စတဲ့အကြံစီတွေကိုလည်းပဲဘိနောပယံနေတယ်ကာမဂုဏ်နဲ့စတဲ့အကြံစီတွေတက်ခံကြရမှာလားပယံမှာပယံမှာပယံဥဒိမာရိယစာအိမ်နဲ့နေမဲ့ပုဂ္ဂိုလ်ဟာ ဒီတာဝန်အာယုံနဲ့ဆက်တဲ့အကြံစီတွေကြံစည်နေရင်ဘယ်မှာဖြစ်တော့မလဲဒီကြံစီတွေကြံစည်နေတယ်ဆိုတဲ့ဘောဒီပုဂ္ဂိုလ်အရိယာရောဖြစ်နိုင်ပါမလားဖြစ်နိုင်ပါဗျာဖြစ်နိုင်တော့ဘူးလေကာမေတနာကမ္မတေကပေါ်ကာမဂုဏ်နဲ့ဆက်တဲ့အကြံစီတွေကိုလည်းပယ်ရမယ်နောက်ပြီးတော့ဉာဏ်ပါရသင်္ကပ္ပောသူတော်ဘာတွေကိုတည်ကြည်ပစ္စည်းရဲ့အတွက်ကြံစည်တာဒါကိုလည်းပဲလက်ခံရမှာလားပယ်ရမှာပယ်ရမှာပါဗျာနောက်ဝိဟိတသင်္ကပ္ပောတဲ့ သူတော်ဘာတွေကိုညှဉ်းဆဲတပ်ဖြတ်ဖို့ကြံစီတာကိုလည်းပဲလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာ။ဒီဒီကြံစီတွေကိုပယ်တယ်ဆိုတာလည်းပဲဒီတတိဥကြီးရဲ့စိတ်ကလေးနဲ့၆ပါးကပေါ်သမျှအာယုန်တိုင်းကိုရှုနေုံနဲ့မပြည့်စုံဘူးလားပြည့်စုံပါလေ။ရှုမှတ်နေလို့ရှိရင်အဲဒီမှာကာမဂုဏ်ကိုကြံအဲဒီစိတ်ကူးကြံစီတာတွေကာမဂုဏ်နဲ့ဆက်တဲ့ကြံစီမှုတွေနောက်ပြီးတော့ယမရာ သူတော်ဘာတွေကိုတည်ဖြည့်ပစ္စည်းမှုနဲ့ပတ်သက်ပြီးကြံစည်မှုတွေဝိဟိတသူတော်ဘာတွေကိုညှင်းဆဲတပ်ဖြတ်လိုမှုနဲ့ကြံစည်မှုတွေအဲ့ဒီကြံစည်မှုတွေကဘုန်းကြီးတို့ဒီမှာရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းတခါနဲ့ဒါလေးကိုပယ်ပြီးပယ်ပြီးဖြစ်သွားတဲ့ကံကလည်းကြတော့ဒီအချိန်မှာအာယုံမစိတ်မိနေတဲ့အချိန်မှာဒါရင်မဝင်နိုင်တော့တဲ့အတွက်စိတ်တွေကညံသွားနေမလားစင်ကြယ်နေမလားစင်ကြယ်နေပါလားဆက်လက်ပြီးတော့ရှုသွားလို့ဘုန်းကြီးတို့ဒီအရဟတမေညာပုံညာဆက်ရောက်လို့ ယန္တာဖြစ်ပြီဆိုရင်ကတော့အဲ့ဒီစိတ်အကြံစီတွေကမြင်သွားမလားစင်ကြယ်သွားမလားစင်ကြယ်သွားပါဗျာဒီဒီလိုဆိုရင်နံပါတ်9လေးပြီးသွားပြီဟုတ်တယ်မလားမှန်ပါဗျာဒီနံပါတ်9လေးရဝန်လာနေပြီးသွားပြန်ပြီဒါကြောင့်ဘုန်းကြီးကဒီနေ့ကျန်နေတဲ့6ပါးကိုအကုန်လုံးဟောမယ်ဆိုတော့ဒီကောင်းစဉ်လေးဒီကောင်းစဉ်လေးတွေကိုကုပြောတော့အကျဉ်းချုပ်လေးပြောသွားတော့လေညပြီးသွားတာတကယ်လို့ဒါကိုကျေဟောမယ်ဆိုရင်လည်း ရှုမှတ်ပုံကြီးချေဟောမှာပါပဲဒါကိုတရားကပြီးပြီဆိုရင်ပြီးလို့ရတယ်မပြီးရင်နေဘူးဆိုရင်လည်းအဲ့ဒါကိုနောက်ရက်ကိုတရားချင်းတရားချင်းဟောတာလို့ရသေးတယ်အနည်းဦးရှင်ပါဆရာတော်ဘုရားကြီးကဒီတိုင်းဟောနေတာပဲဒီရိယဝါဒတရားကြီးကိုကာအချိန်မောများစွာဆက်ဟောနေတာမပြီးနိုင်ဘူးအဲဒီလိုပဲတကူချင်းတကူချင်းရှုမှတ်ပုံတွေကစာပြီးရှုမှတ်ရင်းနဲ့ရှုမှတ်ရင်းနဲ့ပြောသွားပုံတွေအခုဘုန်းကြီးတို့ယောဂီများကတော့တထွာပြရင် တလန်မြင်တဲ့ပုဂ္ဂိုလ်တွေဆိုတော့အားလုံးကဒီမှာဒီလိုတရားရကိနာစေတတ်တာဆိုလေဒီတတိအစောင့်ရှောက်ရင်းနဲ့ပဲဘုန်းကြီးတို့ဒီလိုရှုသွားလို့ရှိရင်ရှုရအာယုပေါ်မှာဆွဲဆွဲမြဲမြဲရှုမှတ်နိုင်သွားပြီဆိုရင်အားလုံးဟာဒါတွေအကုန်လုံးပြသွားနိုင်ပြီဆိုတာသဘောပေါက်ပြီဟုတ်တယ်မဟုတ်လားဒီအဲ့လိုပဲတော့နောက်တစ်ခါနာရှိရိယဝတ္တအတ္တကာယသင်္ခါရော ငြိမ်းအေးသောကာယသင်္ခါရရှိရမည်အရိယာတို့ဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ဟာကိုရောစေရောငြိမ်းအေးနေဖို့လိုလူတယ်ဟုတ်တယ်ပေါ့လားဟုတ်ပါဗျာကိုရောစေရောပူလောင်နေလို့တော့မဖြစ်ဘူးတချို့ကတရားတွေအားထုတ်ပြီးတော့တရားအားထုတ်ကကောင်းလိုက်တာကောင်းလိုက်တာကောင်းတယ်တော့ပြောကြတယ်ပြီးတော့အမှန်တည်းသိကောင်းတာပဲတို့ကြီးတရားကြတော့အင်္ဂါကြောင့်နေထည့်ပြောလာဟိုကြောင့်ပူရတာနဲ့ဒီကြောင့်ပူရတာနဲ့ အဲဒီတော့တရားတော့ကောင်းလိုက်တာအဲ့ပြောရတာဒီပြီးတော့မှတ်လို့ကောင်းလိုက်တာဒီနေ့မှဘယ်လိုကောင်းမှမသိဘူးလေ။ဟောပြီးတော့ကျတော့သားအကြောင်းကြီးပါလာတယ်၊သမီးအကြောင်းကြီးပါလာတယ်၊သူသားကြီးပုံမှန်ဘူးလားနေတာ။အဲဒီတော့ဒီမှာကကိုရောစေရောကဒီရိယာဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ကပူလောင်းနေလို့မဖြစ်ဘူး။ငြိမ်းအေးနေရမယ်။ဟုတ်တယ်မို့လား။မှန်ပါဗျာ။ငြိမ်းနေရမယ်ဆိုတော့ဒီမှာဒုက္ခတ္တသာပါဟနာဒုက္ခတ္တသာပါဟနာ ချမ်းသာကိုလည်းပဲပဲဆင်းရဲကိုလည်းပဲပဲလေနောက်ပြီးတော့သောမနတ္တဒေါမနတ္တနာအထိကမာယာဝမ်းသာမှုစိတ်ပြတ်မှုကိုလည်းပဲအထိကမာယာရှုခြင်းကြောင့်အဒုက္ခမဒုက္ခချမ်းသာလည်းမဟုတ်ဆင်းရဲလည်းမဟုတ်တော့ဘုပ္ပကတတိပါဠိတုတ်တယ်ဥပ္ပခာတိဖြစ်စေအပ်သောတတိစင်ကြယ်ခြင်းရှိတော်တဲ့သရုတ်တဆန္ဒသရုတ်တဆံကိုဥပ္ပန္နပြစ္စာပြည့်စုံစေ၍ဝေရတိနေရ သတုဒ္ဓဇံနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ပေါ့သတုဒ္ဓဇံနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဆိုရင်ဒီဝင်သက်ထွက်သက်တော့ငြိမ်းနေတယ်ကိုရောစိတ်ရောဒါတောင်ငြိမ်းနေပြီဆိုမှတော့ကိုရောစိတ်ရောဆင်းရဲသေးလားဆင်းရဲပါဗျာဒီချမ်းသာဆင်းရဲတွေကိုခံစားမှုရှိသေးလားမရှိပါဘူးမရှိဝမ်းသာမှုစိတ်ပြတ်မှုရောရှိသေးလားမရှိပါဘူးဘာမှမရှိတော့ဒီမှာသတုဒ္ဓဇံဝင်စားနေပြီဆိုတဲ့ပုဂ္ဂိုလ်ကဝင်သက်ထွက်သက်တောင်ငြိမ်းနေတယ် ဝင်မဲ့ထွက်သက်တာမြင်နေလို့ဆိုကိုယ်စိတ်ရောမြင်နေနေအဲ့ဒီဟာရအောင်ဆိုတာကတိတ္တအားထုတ်ရတယ်ဘုရားတို့တိတ္တအားထုတ်ရတယ်သမထတွေအားထုတ်သွားအဲ့လိုသမထတရားတွေအားထုတ်သွားတော့မှဒီပုဂ္ဂိုလ်ဟာကိုယ်ရောစိတ်ရောမြင်နေတယ်စံနေရတော့အဲ့တော့စတုတ္တဇာဆိုတာကတော့ဥပိ္ပခာဤခေခရာပဲအဲ့ဒီပုံမှာပဲရှုတဲ့စိတ်ကလေးပုံမှာတည်ပြီးတော့အရာရာကိုအားလုံးကဥပိ္ပခာဒီတိုင်းပြုပြီးတော့နေလိုက်တော့ ကုန်လုံးဟာသူဟာကိုရောစိတ်ရောဟာပြင်းပြင်းပြီးတော့ကိုရောစိတ်ရောပြင်းချမ်းနေတယ်။ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဒီသရုပ်ဒဇာဝင်စားပြီးတော့နေပြီဆိုရင်သရုပ်ဒဇာဝင်စားနိုင်တဲ့ပုဂ္ဂိုလ်ပေါ့နိ။အဲလိုသရုပ်ဒဇာဝင်စားနိုင်တဲ့ပုဂ္ဂိုလ်ကတော့ကိုရောစိတ်ရောညီးသွားတာ။ဘုန်းကြီးတို့ဒီတတိပဌာန်တရားနဲ့အထုလို့ဒီယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးရဲ့မှာဘုန်းကြီးတို့က ဒီတမ္ချာကိုအခြေခံပြီးတော့အားထုတ်လို့ရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်။အဲဒီပုဂ္ဂိုလ်ကြီးကတော့ဆန္ဒပညာဘိညာဉ်တွေပါရသွားတယ်ဆိုတာဒီသုဒ္ဓဇာတိပါပါတော့။နောက်ပြီးတော့ဒီဝိဇ္ဇာပတ္တယဒီပုဂ္ဂိုလ်တွေမှာဒီဘိညာဉ်တွေပါပါသွားတယ်။ဒုက္ခဝိပဿနာယဟန္တာဒီပုဂ္ဂိုလ်ကြတော့အဲ့ဒီဇာတိမပါတော့။တတယဟန္တာဖြစ်သွားတယ်ခိတိတာတွေခင်သွားယဟန္တာဖြစ်သွားတယ်။ဒါကြောင့် ယဟန္တာဖြစ်သွားပြီဆိုရင်အဲ့ဒီဒီသမထဇန်လေးကိုခြေခံပြီးတော့ရှုမှတ်ပေါ်များအားထုတ်လို့ဘင်းရင်တွေမှာရတော့တဲ့ယဟန္တာတွေကတော့ဒါဘုန်းကြီးတို့အဆင့်နဲ့နေလို့ဆိုရမှာသို့တော့ယဟန္တာဖြစ်သွားကိလေသာတော့ကုန်ပြင်းသွားတာဒုက္ခဝိပဿကယဟန္တာကဘင်းရင်တော့မရဘူးလုံးဝကိလေသာတွေကုန်ပြင်းသွားတယ်သို့တော့နိဗ္ဗာန်ကိုရောက်ပြီဆိုရင်တော့အားလုံးကဒီတိုင်းအတူတူပဲမြတ်စွာဘုရားလည်းဒီတိုင်းယဟန္တာသန္တာပညာယဟန္တာလည်းဒီတိုင်း ဆင်းရဲငြိမ့်သွားတာဘိုးဒီဝိဇ္ဇာပတ္တလေးဒီတိုင်းဆင်းရဲငြိမ့်သွားတာဘုဒ္ဓကဝိပါဒကယဟန္တာလေးပဲဒီတိုင်းဆင်းရဲငြိမ့်သွားတာလေအတူတူပဲဒါကြောင့်မို့ယဟန္တာပုဂ္ဂိုလ်ဖြစ်ပြီးဆိုရင်ကတော့အားလုံးကဆင်းရဲအတူတူငြိမ့်သွားတာကြီးတယ်ပါပဲဒါကြောင့်မို့အဲ့ဒီမှာဆောက်ကုန်ကြီးကရှာမီကင်းစင်ကြံကြည်နေပါတယ်လေထွက်ဝင်ငြိမ့်ကြည်စားတဲ့ကဲဒါလေးဆိုအောင် ရှာမိခင်စဉ်ရှာမိခင်စဉ်ကြံကြည်လင်းကြံကြည်လင်းဖွဲ့ဝင်ငြိမ့်စေတာဖွဲ့ဝင်ငြိမ့်စေတာရှာမိခင်စဉ်ရှာမိခင်စဉ်ကြံကြည်လင်းကြံကြည်လင်းဖွဲ့ဝင်ငြိမ့်စေတာဖွဲ့ဝင်ငြိမ့်စေတာရှာမိခင်စဉ်ကြံကြည်လင်းဖွဲ့ဝင်ငြိမ့်စေတာ ရှာမိကင်းစဉ်ကြံကြည်လင်ထွက်ဝင်ငြိမ့်စေသာအေးအဲ့ဒီမှာယဟန္တာပုဂ္ဂိုလ်ဖြစ်ပြီးဆန္ဒပညာလိုဒီဝိဇ္ဇာလိုဖြစ်ပြီးဆိုရင်ဒီတိုင်းပဲငါတော့ဝဇာနေပြီဆိုရင်အဲ့ဒီငြိမ့်တာဒါမှထွက်လေဝင်တော့မရှိတော့ငြိမ့်အဲဒီမှာသမထဇာတိပေါင်းမြောက်ပြီးတော့ဒီသုဒ္ဓဇာရနေပြီပုဂ္ဂိုလ်ကလည်းဒီတိုင်းငြိမ့်တယ်အဲ့ဒီခါကျတော့ ကာယသင်္ခါရကိုယ်စိတ်အားလုံးငြိမ်အေးပြီးတော့နေတယ်။အဲ့ဒါလေးပဲအရိယဝါဒအရိယာတို့ရဲ့စံအိမ်တစ်ခုတဲ့။နောက်တစ်ခါဘုန်းကြီးတို့ယောဂီများနံပါတ်9တုဝိမုဒ္ဒစိတ်တော်တဲ့။ဒီယန္တာပြအောင်ဆိုတာသုံးတော့ကပြောခဲ့လေကိုယ်စိတ်ငြိမ်အေးမှုယန္တာပြအောင်ဆိုတာလေးပဲဒီတော်အမှန်ရပြီးတော့တာဝန်တော်မှန်စွာပြဖြင့်ပြီးပြီးတော့ရှုမှတ်သွားတာတတိလေးပဲဥဆောင်ပြီးရှုရတာ။ ဒါပြီးဆောင်ပြီးရှိသွားတာလေဒီဒီကိုစီမံတိပဲကိုရဲ့ယောဂီများကိုစိတ်ငြင်းအေးဖို့ဆိုတာလေးပဲဒီတတိလေးတတိလေးဦးစင်းလို့သူ့ဟာဖြစ်ဖြစ်ဖြစ်ဖြစ်သမာဓိတွေဖြစ်အဲဒီသမာဓိတွေဖြစ်လို့ဟိုဘက်ကဆိုရင်ကတော့ဘုရားသမထဘက်ကဆိုရင်တော့ဥစ္စာရသမာဓိအာမသမာဓိစတဲ့သမာဓိတွေဖြစ်ပြီးတော့ဒီမှာဇန်ကြီးဖြစ်သွားဘုရားဝိပဿနာဘက်ကကျတော့ခဏိကာသမာဓိနဲ့သွားတာအဲဒီလိုရှုမှတ်ပေါင်းများအားထုတ်လို့ဘုရားယဟန္တာဖြစ်ပြီးဆိုရင်အဲဒီမှာဒါ ဒီအရိယာဝါဒတရားပြည့်စုံသွားတာနောက်နံပါတ်9ကသူဝိမုတ်တစိတ်တော်ကောင်းစွာလွတ်သောစိတ်ရှိရမယ်ကောင်းစွာလွတ်သွားရမယ်ဆိုတာဘာလဲဆိုတော့ယာကဆိုတဲ့တရားကလွတ်သွားတာစိတ်တန်မိမိရဲ့စိတ်ဟာဘာကံတမ်းမြမှုဆိုတဲ့ယာကမှာဝိမုတ်တလွတ်ရမယ်တရားရှိမှနေတဲ့ပုဂ္ဂိုလ်များဒီယာကဆိုတဲ့စိတ်တွေလုံးဝမရှိရဘူးဒေါသဒေါသစိတ်တန် ဒေါသစိတ်တံဝိမု ക്ത စိတ်တံစိတ်ဒီဒေါသစိတ်နဲ့စိတ်ဆုံးမှုဆိုတဲ့ဒေါသမှာဝိမု ക്ത ဒုက္ခနေရမယ်စိတ်တံစိတ်ဒီမောဟတွေ့ဝင်မှုဆိုတဲ့မောဟမှာဝိမု ക്ത လွတ်ပြီးတော့နေရမယ်တရားရှုမှတ်အထုနေတဲ့ပုဂ္ဂိုလ်ပေါ့တရားသမားတွေအားကြီးကောင်းလို့ဝိပဿနာဉာဏ်ကြီးဆင့်ဆင့်ဖြစ်ပြီးဝိပဿနာဉာဏ်ကြီးဆင့်ဆင့်ဖြစ်လို့ဒီမှာမဉဏ်ကြီးဖြစ်ကုန်ပြီဆိုရင်တော့ ဓာတ်တမညာပူညာဆင်းရောက်ပြီဆိုရင်ကတော့ဒီမှာယာကကနေလွတ်သွားမယ်ဒေါသကနေလွတ်သွားမယ်မောဟကနေလွတ်သွားမယ်အဲ့တော့ရှုမှတ်တယ်ရှုမှတ်တယ်အဲ့လိုလွတ်အောင်ဆိုတာလေးပဲအရှင်အစဉ်အတိုင်းပဲတတိယစောင့်ရှောက်ထားပြီးရှုမှတ်သွားမှာရှုမှတ်သွားရင်အထုသွားတာပဲအဲ့လိုအထုသွားလို့ဘုန်းကြီးတို့ဒီမှာတတိယသမารီအားရထက်တာအကောင်းဝိပဿနာဉာဏ်ဖြင့်လို့ ဉာဏ်အားဖြင့်ရင်းချက်ပြည့်စုံတဲ့အခါကျတော့မဉဏ်လေးဖြစ်တယ်။အဲဒီမဉဏ်လေးအစဉ်စဉ်ဖြစ်လို့အရတမဉဏ်ပညာဆက်ရောက်သွားပြီဆိုရင်ကတော့ဒီစိတ်ကလေးဟာကောင်းစွာလွတ်သွားပြီ။ယာကကိရိတာလက်မှလည်းလွတ်သွားပြီ၊ဒေါသကိရိတာလက်မှလည်းလွတ်သွားပြီ၊မောဟကိရိတာလက်မှလည်းလွတ်သွားပြီ။အဲဒီလွတ်ဖို့အတွက်ကတော့အရတမဉဏ်ပညာရအောင်အားထုတ်ပါပညာရအောင်အားထုတ်ပါမယ်။အရတမဉဏ်ဒီအဲ့ဒီအရတမဉဏ်ပညာရအောင်အားထုတ်ပါမှာ။ယဟန္တာပုဂ္ဂိုလ်ရဲ့စိတ်ဟာဘယ်အာယုံတွေ ဘယ်အာယုံကိုပဲတွေ့တွေ့လွတ်လပ်နေတယ်ဆင်းအာယုံကောင်းကောင်းတွေ့တယ်ဒီပုံမှာကန့်ညိမနေဘူးမကောင်းတဲ့ဆင်းအာယုံတွေ့တယ်ဒီပုံမှာဒေါသနဲ့ကန့်ညိမနေဘူးဒီလိုပဲအတန်အာယုံအနတ်အာယုံရတာအာယုံတွေ့ကြည့်အာယုံဒါလေးအကုန်လုံးပဲဘာနဲ့ပဲတွေ့တွေ့ဒီမှာယဟန္တာပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရဲ့ယဟန္တာပုဂ္ဂိုလ်ရဲ့စိတ်ကဘယ်အာယုံနဲ့တွေ့တွေ့အားလုံးဟာလွတ်လပ်နေတယ်အချို့အချဲ့ အတွဲအတန်းအကန့်အညီလုံးဝမရှိတော့ညှိတွဲနေတာမရှိတော့ဘုန်းကြီးတို့ဘုထုဇဉ်ပုဂ္ဂိုလ်တွေမှာကြတော့ညှိတွဲနေတယ်ညှိတွဲနေတာမှဘယ်သွားမယ်ဆိုရင်လည်းစိတ်မချဟိုသွားမယ်လည်းစိတ်မချဒီသွားလည်းစိတ်မချဆိုတာဒါလို့ညှိတွဲနေတာဒီနောက်ဆုံးဒေဂန်ကြီးတော့မှမသိနိုင်မင်းနဲ့ဘာဖြစ်နေတာလဲအဲ့ဒါလည်းရှိပြီးတယ်ဒေဂန်ကြီးတော့မှတချို့အသက်ကိုအတင်းထွက်ခိုင်းနေတယ် ဘာမှစိတ်စိတ်ထဲမှာဘာမှမဆွဲနဲ့နော်ဟင်ကောင်းအောင်နေမနော်သွားတော့နော်ဆိုတာရှိသေးတယ်အဲဘာလို့လဲဆိုတော့ဟိုကညလုံးကလေးကလေးကလေးကလေးနဲ့မတွက်နိုင်မတွက်နိုင်တဲ့ပုဂ္ဂိုလ်ကကိုညစ်ရည်ရှင်ပြီးတော့အဲ့ဒါနှုတ်ဆက်တယ်။ဒါမှအပြင်းကိုမကန့်ညင်အောင်ပြောနေတာတွေကရှိသေးတယ်ဘုန်းကြီးတို့ဒီမှာ။ ဒီကြီးကပုဂ္ဂိုလ်ရဟန္တာပုဂ္ဂိုလ်မှာတော့အဲ့လိုကန့်ညှိမှုဆိုတာရှိသေးရဲ့လားမရှိပါဘူးဗျာအာမမရှိတော့ဘူးဘုန်းကြီးတို့ယောဂီများຢာကနဲ့တွေ့တာမှုလည်းမရှိတော့ဒေါသနဲ့တွေ့တာမှုလည်းမရှိတော့မောဟနဲ့တွေ့တာမှုလည်းမရှိတော့ဘာကိလေသာနဲ့မှတွေ့တာမှုမရှိတော့လုံးလုံးကိုလွတ်လပ်နေပြီလုံးလုံးကိုလွတ်လပ်နေပြီအဲ့ဒါကိုသူဝိမု ക്ത စိတ်ဓာတ်ရှုမှတ်နေရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဆင်းရဲတယ်လို့အရဟတမေဉာဏ်နဲ့ဖြစ်ရော ຢာကကလွတ်သွားပြီဒေါသကလွတ်သွားပြီမောဟကလွတ်သွားတယ်အဲ့ဒီမှာຢာကဒေါသမောဟတွေလွတ်သွားတယ်အဲ့ဒါသူ့မူတာစိတ်တက်အဲ့ဒီလိုလွတ်သွားတယ်ဆိုတာကိုလွတ်သွားကြောင်းကိုပြန်ပြီးတော့ဆင်ခြင်ပြီးတော့သိရတယ်ဆင်ခြင်ပြီးတော့သိပြီဆိုရင်ဒါသူ့မူတာပညာပဲငါစိတ်တွေဟာပြန်ပြီးတော့ဆင်ခြင်ကြည့်လိုက်သို့တော့ငါတို့ဖြစ်သွားတာ နဲ့ပြန်ဆင်ခြင်ကြည့်လိုက်တဲ့ခါကျတော့မိမိရဲ့စိတ်တွေကစောစောကပြောတဲ့ຢာကလွတ်လပ်နေတာဒေါသကလွတ်သွားမောဟကလွတ်သွားဘယ်ຢာနဲ့မှမိမိအထီးအညစ်လုံးဝမရှိတော့ဘူးအကုန်လွတ်ရောက်သွားနေတာလေဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့သိရတာကိုတုဝိမုဒ္ဒပညာကောင်းစွာလွတ်သောပညာရှိပြီအဲဒီတော့ဒီတုဝိမုဒ္ဒစိတ်ဓာတ်ကအရိယဝါဒတစ်ပါးနံပါတ်9 သူဝိမု ക്ത ပညာကအရိယာဝါဒတပါးနံပါတ်30ကဲဒီလိုဆိုတော့အရိယာဝါဒ10ပါးအာလုံးပြီးသွားပြီဟုတ်တယ်မဟုတ်လားမှန်ပါအရိယာဝါဒ10ပါးပြီးသွားပြီဆိုတော့ဒီမှာသူဝိမု ക്ത စိတ်ဓာတ်သူဝိမု ക്ത ပညာယာနာဒေါသမောဟကလွတ်သွားပြီဆိုတဲ့ကယန္တာဖြစ်ပြီဒီတတိလေးတာစောင့်ရှောက်ထားပြီးကျင့်ကြံပွားများအထုတ်သွားရင် နောက်ဆုံးဒီယန္တာဖြစ်ပြီဆိုတာကိုယန္တာဖြစ်ပြီးကြည့်အောင်ဒီအရိယာဝါဒဟောတာ ဟုတ်တယ်မလားမှန်ပါပြီအဲ့တော့ဥမိမုဒ္ဒပညာငါကောင်းစွာတရားဒေါသမောဟလွတ်သွားပြီဆိုတဲ့သိတဲ့စိတ်ဓာတ်ကိုပြစ္ဆုတ်ကနာဉာဏ်ကိုလည်းခေါ်တယ်ဘုန်းကြီးတို့ယောဂီများအဲ့ဒီလိုဆင်ញင်ပြီးတော့သိရတာကိုဒါဆင်ញင်ပြီးတဲ့ဉာဏ်ဆိုတာကတော့ဘုန်းကြီးတို့ဒါယဟနာပုဂ္ဂိုလ်မှသိတာမဟုတ်ဘူးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှလည်းပဲမိမိကိလေသာတွေကျင်းသွားရင်ကျင်းသွားတယ်လို့လွတ်မြောက်နေတာကိုပြန်ဆင်ញင်ရင်သိဘူးလားသိပါပါလေသောတာပန်လည်းသိတာပါ သဂရကံဖြစ်တဲ့ပုဂ္ဂိုလ်ကလည်းသဂရကံအလိုက်သိရအနာဂံဖြစ်သွားပြီဆိုရင်လည်းအနာဂံမှာလည်းကိုယ့်အကူပြန်ပြီးဆင်ခြင်လိုက်ဟောဘာကမ္မရာကဗျာပါရတွေရတယ်အလိုလွတ်မြောက်သွားပါလားဆိုတာကိုကိုယ်တိုင်ပြန်ပြီးတော့သိသွားတယ်ဉာဏ်နဲ့သိသွားတယ်အခုပြောတဲ့ယဟန္တာပုဂ္ဂိုလ်ဆိုရင်တော့အကုန်လုံးခန္ဓာဒေါသဘောကစတာတွေကအကုန်လုံးလွတ်မြောက်သွားတယ်အဲ့လိုလွတ်မြောက်နေတာကိုပြန်ပြီးတော့ဆင်ញံနဲ့ဆင်ញံနဲ့လွတ်မြောက်နေကြောင်းကိုသိပြီဆိုရင်ဒါသူမိမုဒ္ဒပညာအားလုံးဉာဏ်သာဖြစ်သွားပြီ ဒါကြောင့်ဆိုလိုက်စိတ်ကောင်းစွာလွတ်စိတ်ကောင်းစွာလွတ်ပညာလွတ်ပညာလွတ်မချွတ်ကုန်စေပါမချွတ်ကုန်စေပါစိတ်ကောင်းစွာလွတ်စိတ်ကောင်းစွာလွတ်ပညာလွတ်ပညာလွတ်မချွတ်ကုန်စေပါမချွတ်ကုန်စေပါစိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ကုန်စေပါ စိတ်ကောင်းစွာလို့ပညာလို့မချွတ်ကုန်စေပါပရိယာဝါဒပရိယာဝါဒဟောဟောပြဟောဟောပြဘုရားမြတ်ဖရာဘုရားမြတ်ဖရာပရိယာဝါဒပရိယာဝါဒဟောဟောပြဟောဟောပြဘုရားမြတ်ဖရာဘုရားမြတ်ဖရာလိုက်ပါ ပရိယာဝါသဘောဘောမြာဗုဒ္ဓမြတ်ဖယာပရိယာဝါသဘောဘောမြာဗုဒ္ဓမြတ်ဖယာအဲ့ဒီတော့ဒီအရိယာဝါဒ10ပါးကိုဘယ်ပုံကိုယ်ရည်နေကြတာလဲဆိုရင်အရိယာဖြစ်ကြတဲ့မြတ်စွာဘုရားနဲ့တကွာအရိယာပုဂ္ဂိုလ်တွေအားလုံးဒီအရိယာဝါဒတရား10ပါးနဲ့နေကြတယ် ဟုတ်တယ်မလားအရိယာပုဂ္ဂိုလ်တွေဟာဒီအရိယာဝါဒတရား10ပါးနဲ့နေကြတဲ့အတွက်ကြောင့်ဒီအရိယာဝါဒ10ပါးကိုအရိယာစံအေးဘာသာရင်းနဲ့အရိယာစံအေးအရိယာစံအေးဒါကြောင့်ဣမေကောဘေကဝေဣမေကောဘေကဝေတတ္တရိယာဝါဒယေရိယာအဝသိတုဝါအဝတန္တိဝါအဝတိတန္တိဝါဘေကဝေယံတော်များဥချေတာတို့ ရိယဝါဒရိယဝါဒတရားတို့တို့သည်ပရိယဝါဒရိယဝါဒတရားတို့တို့သည်အိမိတ္တဤစေပါတို့ပါပေ၏ရိယဝါဒတရားတွေဟာစေပါရှိတယ်တဲ့ဆိုတော့ကပြောခဲ့တဲ့တိုင်းကာမကကာမဆိုရကမိဆန္ဒစတဲ့ဉာဏ်တရားတွေပယ်ရမယ်အဲပြည့်စုံတဲ့ပြည့်စုံတဲ့စတဲ့ငုပိကနဲ့ပြည့်စုံရမယ်တတိဆောင်ရှောက်ပြီးရှိရမယ်မိယာလေးပါရှိရမယ်ရှာမိမှုပြည့်စုံရမယ်တစ္ဆာဝါဒတွေပယ်ရမယ်စသည်ဖြင့် အဲ့ဒါတွေကိုအာလုံးပယ်ရဖို့ဆိုတဲ့10ပါးရေရင်10ပါးသောရိယာတို့ဤဇာမေဤတရားတော်တို့ကိုအရိယာရိယာတခင်ရှင်ကောင်းရှင်မြတ်တို့သည်ဘာဝတိတုဝါရှိခာကလည်းမိဝဲဆံနေတော်မူကြလေကုန်ပြီရှိခာပွင့်တော်မူပြီးဖြစ်တဲ့မြတ်စွာဘုရားရှင်နဲ့တကွအရိယာတာဝကရိယာပုဂ္ဂိုလ်ဤအလုံးစံနေကြပြီဒီတရား10ပါးနဲ့ဘာဝတ္တိဝါပစ္စုပန်ကာလ၌လည်း မိဝဲစမ်းနေကြကုန်၏ဘုန်းကြီးတို့ဘောဓမဗုဒ္ဓနဲ့ဒီမှာဘောဓမဗုဒ္ဓရဲ့ပိသသာဝကရိအရိယာပုဂ္ဂိုလ်၏အခုချိန်ကြည့်အောင်လည်းပဲအရိယာပုဂ္ဂိုလ်မရှိနိုင်ဘူးလားရှိနိုင်ပါလေဗျာအခုချိန်ကြည့်အောင်အရိယာပုဂ္ဂိုလ်ရှိတယ်မြတ်စွာဘုရားကငါဘုရားရဲ့တရားတော်တွေကိုငါဘုရားညွှန်ကြားတဲ့အတိုင်းရိုးရိုးသေးသေးလိုက်နာနေကြလို့ရှိရင်ဘယ်တော့မှသောတာပန်မစိတ်တော့ဘူးတဲ့ ဘယ်သောခါမှသက္ကရာကံစိတ်သုံးမှုဘယ်သောခါမှအနာကံစိတ်သုံးမှုဘယ်သောခါမှယဟန္တာစိတ်သုံးမှုလို့မြတ်စွာဘုရားဗာပရိနိဗ္ဗာန်သုတ္တန်မှာဟောတာအဲတော့ငါဘုရားရဲ့ဟောကြားထားတဲ့ဒီတိဋ္ဌာန်ကျင့်စဉ်မဲခင်ကျင့်စဉ်တွေလည်းငါကျင့်တယ်တကယ်လို့ဒီနေ့ကျင့်ကြံအထုတ်နေရင်ယဟန္တာဘယ်တော့မှစိတ်သုံးသက္ကရာအနာကံသက္ကရာကဘုဒ္ဓဘာစိတ်သုံးနိုင်ရတာဗျာစိတ်သုံးနိုင်ပြီဒါကြောင့်အာဝတ္တင်အာဝတ္တန်ဒီပါ ယခုပြစ္ဆုတ်ပံအချိန်မှလည်းပဲမိဝန်းဆန်နေကြကုန်ပြီဟောဒီအရိယာပုဂ္ဂိုလ်ရာဒီအရိယာဘာသာတရား၁၀ပါးနဲ့မိဝန်းနေကြတယ်ဘာဝတိတန်တိဝနောက်အချိန်မှလည်းပဲအရိယာပုဂ္ဂိုလ်ရာမိဝန်းဆန်နေကြကုန်တဲ့ဒီအရိယာစံနေ၁၀ပါးနဲ့ပဲအလုံးဟာစံနေကြပြီဆိုတော့အလုံးဟာဒီအရိယာဝါဒတရား၁၀ပါးကိုနာကြားပြီးဖြစ်တဲ့အတွက်အလုံးဘုန်းကြီးတို့မင်္ဂလာဓမ္မဓမ္မယောဂီများ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 စေကုစဉ်းစားကြံစီတိုင်းမှာစာပြီးတော့တတိဥစည်းတဲ့စိတ်ကလေးနဲ့မပြတ်ရှုမှတ်ပွားများအားထုတ်ကြလို့ရှိရင်ဒီအရိယာဝါဒတရားဟောရီပြည့်စုံနိုင်လားမပြည့်စုံဘူးလားပြည့်စုံနိုင်ပါတယ်ဗျာအာလုံးပြည့်စုံအောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီရင်အရိယာတို့စံနေအိမ်ထဲမှာမိမိတို့ကိုယ်တိုင်ကိုယ်ကြနေထိုင်နိုင်ကြသောယောဂီလူတော်စင်များဖြစ်နိုင်ကြပါစေ။ဘုရားရှင်ဘုရားရှင်ပါလို့ရှင်ပါ 아루아루아루